အခန်းကြီး19အငယ်1မှ30တဖန်သာရဖျားသည်မောရှေနှင့်အာယုန်တို့ကိုခေါ်၍သာရဖျားစီရင် ထုံးဖွဲ့တော်မူသောပြည့်ညတ်တရားဟုမူကားအပြစ်မပါတခါမြတဘိုးမတင်ကြွက်ကြားခြင်းမရှိအစင်းဤသောနွားမပြူကိုဣဒရေလအမျိုးသားတို့သည် ဆောင်ခဲ့မိအကြောင်းဆင့်ဆိုလောယေဘရဟိဧလဇာ၌အပ်၍ တပ်ပြင်သို့ဆောင်သွားပြီးမှသူ့ရှိ၌အခြားသူတတ်ရမည်။ယေပရောဟိတ်ဧလဇာသည်အသွေးကိုလက်နှင့်ယူ၍ပရိသတ်စည်းဝေးရာ တဲတော်ရှိစူးစူး၌ခုနှစ်ကြိမ်ဖြန်းရမည်။ယေပရောဟိတ်ရှိမှထိုနွားမ၏အရေအသားအသွေးချင်းနုနှင့်တကွတကောင်လုံးကို အခြားသူသည်မီးရှို့ရမည်ယေပရောဟိတ်သည်လည်းအကာရှတတာဟုတ်တုတ်ပင်ညွနှင့် နီမောင်းသောအထည်ကိုယူ၍နွားမမီးလောင်ရာထဲသို့ပစ်ချရမည်။ထိုနောက်မိမိအဝတ်ကိုလျှော်၍ကိုယ်ကိုလည်းရေချိုးပြီးမှ၊တပ်ထဲသို့ဝင်၍ညဦးတိုင်အောင် မစင်ကြယ်ဖြစ်လိမ့်မည်။မီးရှို့သောသူသည်လည်းမိမိအဝတ်ကိုလျှော်၍ကိုယ်ကိုလည်းရေချိုးပြီးမှ၊ညဦးတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည် စင်ကြယ်သောသူတစုံတယောက်သည်နွားမ၏ပြာကိုစုသိမ်း၍တပ်ပြင်မှ စင်ကြယ်သော အရ၌ထားရမည်ဤဒေလံအမျိုးပရိသတ်ဖို့စင်ကြယ်စေသော ရေပေါ်ဖို့ထိုပြာကိုတူထားရမည်အပြစ်နှင့်ကင်းစင်စေစရာဖို့ဖြစ်သည်နွားမ၏ပြာကိုစုသိမ်းသောသူသည်လည်းမိမိအဝတ်ကိုလျှော်၍ ညဦးတိုင်အောင် မစင်ကြယ်ဖြစ်လိမ့်မည်ဤ၍ကားဣဒေလအမျိုးသားတဲခိုသောတပန်းအမျိုးသားတို့သည် အစဉ်အမြဲစောင့်ရသောပညာဖြစ်သည်အငယ်7မှ22လူသေးကောင်ကိုထိသောသူသည်ခொနည်းရက်မစင်ကြယ်ဖြစ်လိမ့်မည်သုံးရက်မြောက်သောနေ့၌ထိုပြာနှင့်ကိုကိုတန်ရှင်းစေ၍ခொနည်းရက်မြောက်သောနေ့၌စင်ကြယ်လိမ့်မည်။ သုံးရက်မြောက်သောနေ့၌ကိုကိုမတန့်ရှင်းစေလျင်ခုနှစ်ရက်မြောက်သောနေ့တိုင်အောင်မစင်ကြယ်ရလူသေးကောင်ကိုထိ၍ကိုကိုမတန့်ရှင်းစေသောသူသည်သာဝရဘုရား၏တဲတော်ကိုညစ်ညူးစေ၏ထိုသူကိုဣဒရေလအမျိုးမှပယ်ရှင်းရမည်စင်ကြယ်စေသော ရေဖြန်းခြင်းကို မခံသောကြောင့်မစင်ကြယ်ဖြစ်၏စင်ကြယ်ခြင်းသို့မရောက်သေး တဲ၌လူသေးလျင်စောင့်ရသောတရားဟုမူကားတဲသို့ဝင်သောသူတဲ၌ရှိနေသောသူ အပေါင်းတို့သည်ခொနည်းပတ်လုံးမစင်ကြယ်ဖြစ်ကြလိမ့်မည်မဖုံးဘဲဖွင့်ထားသောအိုရှိသမျှတို့သည်လည်းမစင်ကြယ်ဖြစ်ကြလိမ့်မည်တတ်၍သေသောသူနာ၍သေသောသူ လူသေးအယိုးလူတင်းချိုင်းကိုလေပြင်း၌တွေ့၍ထိလျင်ခொနည်းပတ်လုံးမစင်ကြယ်ဖြစ်လိမ့်မည်မစင်ကြယ် သောသူဖို့အပြစ်ကင်းစေရာမိရှို့သောနွားမဤပြာအချို့ကိုယူ၍စီးသောရေနှင့်အတူအိုး၌ထည့်ပြီးမှ စင်ကြယ်သောသူသည်ဟုတ်တုတ်ပင်ညွန့်ကို ရေ၌နှိပ်၍တဲပေါ်မှ၎င်းဒဇံများတဲ၌ရှိသော လူများပေါ်မှ၎င်းလူသေးအယူတက်၍သေသောသူ နာ၍သေသောသူ လူတင်းချိုင်းကိုထိသောသူပေါ်မှ၎င်းထိုရေကိုဖျန်းရမည် စင်ကြယ်သောသူသည်မစင်ကြယ်သောသူကိုသုံးရက်မြောက်သောနေ့ခုနစ်ရက်မြောက်သောနေ့၌ဖြန်းရမည်ခုနစ်ရက်မြောက်သောနေ့၌ကိုကိုတန်ရှင်းစေလျက်မိမိအဝတ်ကိုလျှော်၍ရေချိုးလျင်ညာဥချိန်တွင် စင်ကြယ်လိမ့်မည်မစင်ကြယ်သောသူသည် ကိုကိုတန်ရှင်းစေခြင်းငှာမပြုလျင်ဒါဝရဖျား၏တန်ရှင်းရာဌာနတော်ကို ညစ်ညူးစေသောကြောင့်ပရိသတ်မှပယ်ရှင်းခြင်းကိုခံရမည်စင်ကြယ်စေသော ရေဖြန်းခြင်းကို မခံသောကြောင့်မစင်ကြယ်ဘဲနေ၏အစဉ်အမြဲဆောင်ရသောပညာဟုမူကားစင်ကြယ်သောရေကိုဖြန်းသောသူသည်မိမိအဝတ်ကိုလျှော်ရမည်ထိုရေကိုထိသောသူလည်းညာဥတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည်မစင်ကြယ်သောသူထိသည်မြသောအရာသည်လည်းမစင်ကြယ်ဖြစ်လိမ့်မည် ထိုအရာကိုထိသောသူလည်းညဦးတိုင်အောင်မစင်ကြယ်ဖြစ်လိမ့်မည်ဟုမိန့်တော်မူ၏။